သဗလသတဗလဒုတ်တတိယသတဗလဒုတ်တမြတ်စွာဘုရားမိကြားတော်မူတဲ့စကားတွေကလည်းအမတန်မသားတယ်အဲဒီမြတ်စွာဘုရားမိကြားတော်မူတဲ့စကားတော်တွေနဲ့ပတ်သက်ပြီးဖွင့်ဆိုရေးသားထားတဲ့အထကထာမှာလာတဲ့စကားတွေကလည်းမှတ်သားစရာကောင်းတယ်မှတ်သားပြီးတော့လိုက်နာကျင့်သုံးရင် မိမိတို့အတွက်အမတန်မှတိုင်းတာလို့မရနိုင်လောက်အောင်ကြီးမားတဲ့အကျိုးတရားတွေရမယ်။ဒါကြောင့်အဲ့ဒီအထကထာမှာရှိသားထားတဲ့စကားရက်လေးတွေပြောပြအောင်မယ်။ကုတိတပုဂ္ဂလောသဗ္ဗမစာရိဏံအခိမိပတိတရဇံဝိယဥပဂါတကရောဟုတ်တော်ဟာဒုက္ခံဝိဟရတိ။ ကုတိတပုဂ္ဂလောပြင်းဤသောပုဂ္ဂိုလ်သည်သဗျမစာရိနံအတူနေသတင်းသုံးမော်တို့ဤအခိမိမျက်စိတဲ့၌ပတိတအဇံဝိယကြလာတဲ့ဝင်သွားတဲ့မြူမုံလိုပဲတဲ့ဥပခန္တကရော့နှိစ္စမှုနှောက်ယှက်မှုကို ပြုတတ်သည်ဖြစ်၍ဒုက္ခစင်စင်ရရဝိခရတိနေရ၏ပြင်းတဲ့ပုဂ္ဂိုလ်ဆိုတာ ပတ်ဝန်းကျင်လည်းအနှောက်အယှက်ပေးတတ်တယ်ဥပမာအားဖြင့်မျက်စိထဲမှာမြူမုံဝင်သွားပြီဆိုရင်အဲ့ဒီမျက်စိပိုင်ရှင်ပုဂ္ဂိုလ်ကိုအဲ့ဒီမြူမုံကဒုက္ခပေးတယ်လို့ပါပဲတဲ့ပြင်းကြီးတဲ့ပုဂ္ဂိုလ်ကပတ်ဝန်းကျင်ကိုယ်နဲ့အတူနေပုဂ္ဂိုလ်တွေကိုအနှောက်အယှက်ပေးတတ်တယ်ညံပန်းနှိမ့်ဆမှုပြုတတ်တယ် ဒါကြောင့်သူတစ်ပါးကိုဒုက္ခပေးတဲ့ပုဂ္ဂိုလ်နှောက်ရှက်တဲ့ပုဂ္ဂိုလ်ဟာလည်းပဲချမ်းသာသာသာမနေရဘူးတဲ့ဒုက္ခဝိရတိချင်းချင်းရဲရဲနေရတယ်တဲ့အထာဂရမှာ ပြောတဲ့စကားလေးကြီးအမတန်ကောင်းတယ်အဲ့ဒါရဲ့ပြောမြန်ကတော့အရတ္တဝိရိယောတဗျမစာရိဏအခိမိသူတတိလအင်စနံဝိယ ဓာတုကတသန္တနံဝိယသမနာဘောဟုတ်တဝဒုက္ခံဝိဟရတိတဲ့ကိုလိုရမယ့်အလုပ်ကိုကြိုးကြိုးစားစားလုပ်တဲ့ပုဂ္ဂိုလ်ဆိုတာတရင်သုံးမော်တို့ရဲ့တရင်သုံးမော်တို့ရဲ့မျက်နှိုးစရာ ဖြစ်မျက်နှိုးစရာဖြစ်တယ်တာဗိမာစာရိနံတရင်သုံးမော်တို့ဤမနာဘောဟုတ်တော်မျက်နှိုးစရာဖြစ်ပြီးချမ်းချမ်းသာသာနေရတယ် သတင်းသုံးပေါ်တို့ရဲ့မျက်နှိုးစရာဘလို့ဖြစ်တုံဆိုတော့တက်ခိမိသူတိတလအင်စနံဝိယမျက်စိထဲမှာအမတန်အေးမြတဲ့မျက်စင်းလေးလိုပဲခတ်လိုက်လို့ရှိရင်အဲ့ဒီမျက်စင်းလေးကမျက်စိကိုချမ်းသာစေတယ်မျက်စိကိုအဲအကူအညီပေးတယ်ဓာတုကတသန္တနံဝိယသစန္ဒကူလေးလိုပဲအဲ့ဒီလိုပဲ အဲ့ဒီမျက်စင်းအမတန်အေးမြတဲ့မျက်စင်းနဲ့စံတကူဟာမျက်စိအတွက်ချမ်းသာအောင်လုပ်ပေးတတ်တယ်လို့ဒီကြိုးစားတဲ့ပုဂ္ဂိုလ်ဟာလည်းပဲဝရိယကောင်းတဲ့ပုဂ္ဂိုလ်ဝရိယရှိတဲ့ပုဂ္ဂိုလ်ကိုယ်လိုကိုလေးလေးစားစားကိုယ်လိုကိုဂယုစိုက်ပြီးလုပ်တဲ့ပုဂ္ဂိုလ်ဟာတရင်သုံးမော်တို့ဤတပ္ပမစာရိနာတရင်သုံးမော်တို့ဤမနာဘောဟုတ်တော်အမျက်နှိုးစရာဖြစ်တယ် မြတ်နိုးတယ်ကြီးညိုတယ်လေးစားတယ်ခင်မင်းနဲ့တမိုးထားတယ်အဲ့ဒီလိုမြတ်နိုးခြင်းကြီးညိုခြင်းလေးစားခြင်းတမိုးထားခြင်း ခံရတဲ့ပုဂ္ဂိုလ်ဟာ ချမ်းချမ်းသာသာနေရတယ်တဲ့နောက်ပြီးတော့ကုတိတပုဂ္ဂလောပိဋမတနောစီဝဟောတိလန္ဒပုရကောစာစာအတော်ကိုဆိုဖြစ်တာပဲ ပုတိတပုဂ္ဂလောပြင်းရတဲ့ပုဂ္ဂိုလ်ဆိုတာပိဋ္ဌမတ္တနောတဲ့အိတ်တဲ့အိယာကိုသူကနင်းချေဖြစ်စည်းနေတဲ့ပုဂ္ဂိုလ်ပဲအဲပိဋ္ဌဘာရဘာရတဲ့ကိုအိတ်တဲ့အိယာရဲ့တောင်တောင်ဝန်ဝန်တော့ဝန်ဖို့ဖြစ်နေတာပဲစီပိုးနေတော့တာပဲဗမာစကားပုံနဲ့ပြောလို့ရှိရင်ဆံကုံမြေလေးဆိုတဲ့ အဲစကပုံနဲ့သွားတိုက်ဆိုင်မှာပေါ့ပြင်းတဲ့ပုဂ္ဂိုလ်ဆိုတာလောကမှာစံကုန်ယုံမြေလေးယုံမှာပဲပြည်ကြီးသူရှိနေတဲ့အတွက်လေးယုံပဲစံနေကုန်ယုံပဲအဲ့ဒီလိုစကားရက်နဲ့တွားပြီးတော့အတိပ္ပယ်ဆင်းတယ်ရှေ့ပြောတဲ့စကားလေးနဲ့ဆိုပိုးပြီးတော့ဆင်းတယ်လန္ဒပူရကောစတဲ့လန္ဒဆိုတာမဆင်းတယ်ကျင်ကြီးတယ်ပူရကောပြည့်စီတယ်ဘယ်မှာသွားပြည့်စီတာတော့ဝိသကုတီတဲ့အိမ်သာတဲ့ ပိုက်ကိုတင်းအောင်စားရတဲ့ပုစီပူရာနဲ့ပိုက်တင်းအောင်စားရတဲ့ပိုက်ပြအောင်စားရတဲ့စပြီလို့ရှိရင်အဲ့ဒါတွေပြန်ထုတ်တဲ့အစာဟောင်းတွေကုရိအိမ်ထဲမှာအဲကုရိအိမ်ထဲမှာမစင်နေပြအောင်ဖြစ်နေတဲ့သူပါပဲတဲ့အိယာကိုအိယာဝမှာအိယာကိုလေးအောင်လုပ်နေတဲ့ပုဂ္ဂိုလ်ပါပဲဗမာစကားဝန်နဲ့ပြောတော့ဆံကုန်မြေလေးပဲပြင်းရဲ့ပုဂ္ဂိုလ်ဆိုတာ ဆံကုန်မီလေးပဲလောကကြီးမှာအသုံးမဝင်ဘူးတဲ့အဲဒီလိုအတိပဲဆိုလိုတာပေါ့ကုတိတပုဂ္ဂလောတတ္ထုအစ္ဆံတယံခေတုံနသကောတိကုတိကုတိတပုဂ္ဂလောပြင်းတဲ့ပုဂ္ဂိုလ်ဆိုတာတတ္ထုမြတ်စွာဘုရားရဲ့အစ္ဆံတယံအလိုဆန္ဒအစ္ဆံတယံအကြိုက်ကိုခေတုံယူခြင်းကနသကောတိမစွမ်းနိုင်ဘူးဘုရားကပြင်းတဲ့ပုဂ္ဂိုလ်ကိုမနှိမ့်ချိုက်ဘူးသဘောမကျဘူး ဘုရားကအဲ့လိုပုဂ္ဂိုလ်မျိုးကိုမလိုလားဘူးတဲ့ဘုရားရဲ့အလိုကပြင်းတာကိုဘုရားမကြိုက်ပြင်းတာကိုဘုရားနှစ်သက်တော်မမူဘူးပြင်းတာကိုဘုရားလက်ခံတော်မမူဘူးအဲ့ဒါအဲ့ဒီစကားလေးကလည်းမှတ်သားစရာကောင်းတယ်ပြောင်းမြန်အရတ္တဝရိယောတတ္ထုပစ္စာတယံကဟိတုံသကောတိအရတ္တဝရိယော အထုအပ်သောဝရိယရှိသောပုဂ္ဂိုလ်သည်တတ္ထုမြတ်စွာဘုရား၏အစ္ဆာတယံအလိုဆန္ဒအကြိုက်ကိုကဟေတုံယူခြင်းကတကောတီစွမ်းနိုင်၏ကြိုးစားရင်ဘုရားသဘောကျတယ်ကြိုးစားရင်ဘုရားကျေနပ်တယ်မကြိုးစားတဲ့ပုဂ္ဂိုလ်ဘုရားမကြိုက်ဘူးဘုရားမကျေနပ်ဘူးဘုရားရဲ့အလိုဆန္ဒကိုဖြည့်မပေးနိုင်ဘူးကြိုးစားတဲ့ပုဂ္ဂိုလ်ကဘုရားရဲ့အလိုဆန္ဒကိုဖြည့်ပေးနိုင်တယ် ဘသူမကြိုက်ကြိုက်ကြိုက်ကြိုက်ဘုရားကြိုက်အောင်နေတတ်ဖို့လိုတယ်ဘုရားသားတော်ဘုရားမကြိုက်ရင်မကြီးပါဘူးဘုရားကြိုက်ရင်ကြီးွားတယ်ဘုရားကြိုက်အောင်လုပ်တတ်တဲ့ပုဂ္ဂိုလ်ဟာဘုရားသာသနာမှာကြီးွားတယ်ဘုရားမကြိုက်တဲ့အနေအထားမျိုးရှိတဲ့ပုဂ္ဂိုလ်ဟာဘုရားသာသနာမှာမကြီးွားဘူးတဲ့နောက်တစ်ခါကုဋ္ဌိတပုဂ္ဂလောဒုလဘံခဏံ ဝိရာတိတိပြင်းကြီးတဲ့ပုဂ္ဂိုလ်ဟာရာခဲ့တဲ့အခွင့်အရေးကောင်းကြီးကိုလွဲချော်သွားတယ်တပည့်တော်တို့အခုရနေတဲ့အနေအထားကိုကြည့်လို့ရှိရင်လွယ်လွယ်လေးရလို့ကိုကအမှန်တန်ရလွယ်တဲ့အခွင့်အရေးလို့ထင်မိတာဘုရားသာသနာတော်နဲ့တွေ့ဖို့ခက်ခဲတယ်တပည့်တော်တို့ရနေတယ် ဘုရားသာသနာတော်မှာဘုရားရဲ့သားတော်ဘဝကိုခံယူနိုင်တဲ့ရှင်ဟန်ဘဝကိုခံယူခံယူခွင့်ရတဲ့ခွင့်အရေးကလည်းအမတန်ခက်ခဲတယ်ရခဲ့တယ်အဲ့ဒါကိုတပည့်တော်တို့လွယ်လွယ်ကူကူနဲ့ရနေကြတယ်ဘုရားဟောတဲ့တရားတော်တွေကိုနာကြားဖို့လေ့လာဖို့အခွင့်အရေးတွေရဖို့အမတန်ခက်ခဲတယ်ရခဲ့တယ်ဟောတပည့်တော်တို့လွယ်လွယ်ကူကူရနေတယ်ဘုရားရဲ့သားတော်တွေနဲ့မိမိတို့အတူနေခွင့်ရတယ် ဟောဒါလည်းပဲခက်ခဲတဲ့ခွင့်ကြီးဒါကိုလည်းရနေတယ်အဲ့ဒီလိုရခဲ့တဲ့အခြေအနေမျိုးကိုပြင်းတဲ့ပုဂ္ဂိုလ်အကုန်လက်လွတ်ဆုံးရှုံးတာပဲရခဲ့တဲ့အခွင့်အရေးဆိုတာကံကောင်းတဲ့ပုဂ္ဂိုလ်တွေပဲရနိုင်တာပဲကြည်ပါဦးဖရာရဲ့ဆရာပါပဲသိတတ်တာရဲ့ဆရာပါပဲဆရာမရှိဘူးဆိုပေမဲ့ဖရာမှာဆရာမရှိဘူးဆိုပေမဲ့လောကီအရာမှာတော့ဆရာရှိသေးတာပဲ တိဋ္ဌထရဲ့ဆရာတွေအာလာရတို့ဥဒကတော့ကြည်စမ်းပါဦးမဟာဇာနီရောအကြီးအကျယ်ဆုံးရှုံးတာပဲတဲ့တကယ်အခွင့်အရေးကောင်းကြီးတွေလက်လွတ်သွားတာပဲတဲ့အဲ့ဒါမှသူတို့ကသူတို့ရဲ့သူတို့အခြေအနေကိုကြည့်ပြီးဘေးကမှတ်ချက်ချကြအာလာရတို့ဥဒကတို့တိလွဲလေးကတ်လွဲလေးလွဲသွားတာဘုရားဘုရားဖြစ်တဲ့အချိန်နဲ့သူတို့ပြေးသွားကြတဲ့အချိန်နဲ့ ဟိုအရူပပြမဝင်ရောက်တော့ဘလို့မှခွင့်ကြီးကမရတော့ဆုံးရှုံးကြီးဆုံးရှုံးနေအဲတပည့်တော်ကအဲဒီအာလာရတဲ့အများကြီးကံကောင်းတယ်ဥရကလည်းအများကြီးကံကောင်းတယ်အာလာရတော့ဥရကတော့လည်းအများကြီးကံကောင်းတယ်သူတို့ကတကယ်ပညာရှင်ကြီးတွေသူတို့ကောင်းကြီးတွေပဲအာလာရတို့ဥရကတကယ်ပညာရှင်သူတို့ကောင်းကြီးတွေဒါပေမဲ့တပည့်တော်တို့လူကံမကောင်းဘူးတပည့်တော်တို့မြတ်စွာဘုရားသာသနာတော်နဲ့တွေ့ရတယ် မြတ်စွာဘုရားဟောတဲ့တရားတွေနားရတယ်လေ့လာရတယ်မှတ်သားရတယ်ဘယ်မြတ်စွာဘုရားသာသနာတော်မှာဘုရားသားတော်ဘဝခံယူနေရတယ်စတဲ့အခွင့်အရေးကောင်းတယ်အာလာရတို့ဥဒကတို့လည်းအများကြီးတာတယ်သူတို့လည်းအများကြီးကံကောင်းတယ်နမိုးရှိတဲ့လက်ဝတ်တန်ဆာယရနာဆိုတာကတော့ဆင်းရဲသားတွေဘယ်ဝတ်နိုင်မှာတော့စိတ်ကြီးချွေးတွေအသိမုံတမ်းမုံချီပြီးတန်းတဲ့ယရနာတွေ မြတ်နိုးစရာယရနာတွေလူအများမြတ်နိုးတဲ့ယရနာတွေလူအများအမတန်မှဝတ်ဆင်ကြတဲ့အရာယရနာတွေပေါ့ဘယ်တာမှဆင်းရဲတာပဲဝတ်နိုင်မလို့ဒီလိုပါပဲဒီအခွင့်အရေးကောင်းကြီးဆိုတာကဘုရားသာသနာတော်နဲ့တွေ့ရခြင်းဘုရားသာဖို့ဘွားကိုခံယူရခြင်းဘုရားရဲ့ဆုံးမတရားတွေကိုလေ့လာမှတ်သားနေကြခြင်းဆိုတဲ့စတဲ့အခွင့်အရေးကောင်းနေဆိုတာ ရှင်းပုံရှင်းကံမရှိတဲ့သူမရနိုင်ဘူး ကုသကံမထူးတဲ့လူမရနိုင်ဘူးဟောတပည့်တော်တို့ရနေတယ်ရှိကုသကံရှိတယ်အမတန်ကောင်းတဲ့အစာအစာတွေဖြစ်နေစေအောင်တော့ကိုယ့်ရဲ့ဝမ်းမိကညံ့နေမယ်ဝမ်းမိမကောင်းဘူးဆိုလို့ဘလောက်ကောင်းတဲ့အစာအစာဖြစ်ဖြစ်မစားနိုင်ဘူးဘလောက်ကြွေးကြွေးစားလို့မရဘူးစားမကြည့်ဘူးကျန်းမာရေးမဖြစ်ဘူး အဲဝမ်းမီကောင်းပြီဆိုရင်တော့အကုန်စားလို့ရတာပဲတပည့်တော်တို့ကုသိုလ်ကံဝမ်းမီကောင်းတယ်ရခဲ့တဲ့အခွင့်အရေးကြီးတွေရနေတယ်အဲ့ဒီလိုရတဲ့အခါမျိုးမှာရနေစေအောင်တော့ပြင်းနေရင်တော့အဲ့ဒီအခွင့်အရေးကောင်းတွေအကုန်လက်လွတ်ဆုံးရှုံးသွားမှာပဲအဲ့တော့အရတ္ထဝိရိယဒုလဘံခဏနာဝိရာတိတိယူစားတဲ့ပုဂ္ဂိုလ်ကတော့ဖျားပွင့်လာတာကလည်းသူ့အတွက်ဖျားပွင့်လာခြင်းပဲ။ ဘုရားရဲ့ဟောထားတဲ့တရားတွေကလည်းပဲသူ့အတွက်ဟောထားခြင်းပဲဘုရားရဲ့တပိသတန်ခါလေးကျင့်နေလိုက်ကြတာကောင်းကောင်းမွန်မွန်အဲ့ဒီလိုကျင့်ပြနေတာလည်းသူ့အတွက်အမတမအကျိုးများတဲ့အတွေ့အကြုံတွေပဲဘုရားပွင့်တာလည်းသူ့အတွက်အကျိုးများတယ်တရားတွေဟောထားတာလည်းပဲအမတန်သူ့အတွက်အကျိုးများတယ်တန်ဃာတော်ကြီးကောင်းကောင်းမွန်မွန်ကျင့်ပြနေကြတယ်သူ့အတွက်အမတန်အကျိုးများတယ်တတ္တရှိ တတ္တဟိဗုဒ္ဓဘာရောဓမ္မဒေသနာတန်ခသုပ္ပတိပတ္တိတဖလာဟောတိတဥတရယာတဲ့အဲ့ဒီစူးစမ်းတဲ့ပုဂ္ဂိုလ်အတွက်မြတ်စွာဘုရားရဲ့မြတ်စွာဘုရားပွင့်လာတာဟာသူ့အတွက်အမတန်အခွင့်အရေးကောင်းကြီးပဲအမတန်မှအကျိုးကြီးတယ်ဘုရားဟောထားတဲ့တရားတွေကလည်းသူ့အတွက်အကျိုးကြီးတယ်တန်ခါတော်အရှင်မြတ်တရားကောင်းကောင်းမွန်မွန်ကျင့်ရတဲ့တန်ခါတော်အရှင်မြတ်တရားလည်းသူ့အတွက်အမတန်အကျိုးကြီးတယ် ကောင်းကျိုးတွေပေးတယ်တခါတေနဗုဒ္ဓရထပိန်တော်နမဖလောဟောတိအဲ့ဒီပြင်းတဲ့ပုဂ္ဂိုလ်တရားဓမ္မတွေလှူတဲ့စွမ်းတွေကိုစားထားရင်အဲ့ဒီစွမ်းတွေဟာအကျိုးမကြည့်ဘူးတဲ့ပြင်းတဲ့ပုဂ္ဂိုလ်လှူရတဲ့စွမ်းအကျိုးမကြည့်ဘူးထထပိန်တော်ပြီးတေနဗုဒ္ဓ မဟာဘလောဟောတိတေနထုကျူးစားတဲ့အကျူးစားအထုမှုရှိတဲ့ပုဂ္ဂိုလ်သည်ဘုဒ္ဓသုံးဆောင်အတော်ရထဘိနောဘိတကာရကမတွေလူတဲ့ဆွမ်းဟာလည်းပဲမဟာဘလောကြီးမားသော အကျိုးတရားရှိသည့်ဟောတိဖြစ်ကျူးစားမယ်ကျူးစားမှုဝရိယရှိတဲ့ပုဂ္ဂိုလ်တွေကိုလှူရတဲ့ဆွမ်းဟာအမတန်အကျိုးကြီးတယ်အဲတော့မိမိတို့ရဲ့ခြေဆုရှင်တကာရကမတွေမိမိတို့ရဲ့ဆွမ်းသင်္ကန်းကြောင်းဆေးစတဲ့ပစ္စည်းတွေကို ထောက်ပံ့လှူဒါန်းနေကြတဲ့ယေရှုရှင်တရားဓမ္မတွေအကျိုးများစေခြင်းတဲ့အဲ့ဒီစာသာမပြင်းနဲ့ကြိုးစားပါတဲ့ကိုယ့်အလုပ်ကိုလုပ်လိုက်စမ်းပါတဲ့ကိုယ့်အလုပ်ကိုလုပ်လိုက်လို့ရှိရင်ကိုယ့်အတွက်နံပါတ်1အကျိုးရှိတယ်တဲ့နံပါတ်2မိမိကိုထောက်ပံ့ပေးနေတဲ့လှူဒန်းပေးနေတဲ့တရားဓမ္မတွေမှာလည်းအကျိုးကြီးတယ်တစ်ချက်ကုန်တစ်ချက်ပြတ်ပဲတဲ့ ကိုအကျိုးလုပ်ရင်းနဲ့သူတို့ဘာအကျိုးလဲပြီးတယ်အဲ့တော့မပြင်းညနဲ့ပြင်းလို့ရှင်ကိုအကျိုးလည်းပဲဆုပ်ယုပ်သွားတယ်ကိုကိုကူကြီးထောက်ပံ့နေတဲ့လှူဒန်းနေတဲ့တရားဓမ္မတွေလည်းအကျိုးတွေရုပ်ကုန်နေအဲကြိုးစားလို့ရှင်တော့ကို့အတွက်လည်းအကျိုးကြီးတယ်တရားဓမ္မတွေအတွက်လည်းပဲအကျိုးကြီးတယ်သာသနာအတွက်လည်းအကျိုးကြီးတာပါလေအကုန်လုံးအကျိုးကြီးသွားတာပဲအမတန်ဒါကြောင့်မို့ပါရတဝရိယောမဟန် ဗဟန်တင်စတရထံပရိပူရိတိကိုယ့်ရဲ့အကျိုးလည်းပြီးတယ်အမှန်တန်ကြီးမှလည်းကိုယ့်ရဲ့အကျိုးလည်းပြီးတယ်ကိုယ်အကျိုးသူတော်ဘာအကျိုးတရားဓမ္မတွေကိုကြီးထောက်ပံ့လူဒန်းနေတဲ့တရားဓမ္မတွေရဲ့အကျိုးလည်းပြီးစေနိုင်တဲ့သာသနာအကျိုးကိုလည်းဆောင်ရွက်စေနိုင်တဲ့ဝရိယကိုမိမိတို့ဘဝမှာများတဲ့များအောင်တိဆောက်များတဲ့များအောင်တိဆောက်ပြီးတော့ကိုယ်အကျိုးလေး ကိုယ်အကျိုးတွေလည်းအများကြီးရအောင်သူတစ်ပါးမှလည်းအကျိုးတွေအများကြီးရတော့အဲဖျားကြိုက်တဲ့ဖျားကြိုက်တဲ့ကြိုးစားတဲ့အခွင့်အရေးကောင်းတွေကိုလက်လွတ်မဆုံးရှုံးတဲ့ဖျားကြိုက်တဲ့ပုဂ္ဂိုလ်မျိုးဆိုတာကတော့ကြိုးစားတဲ့ပုဂ္ဂိုလ်ပဲဖျားဖျားအကြိုက်ခံရတဲ့ပုဂ္ဂိုလ်မျိုးဖြစ်ရင်ကြီးပွားမယ်အခွင့်အရေးကောင်းတွေလည်းမလွတ်တော့ဘူးကျေးဇူးရှင်တရားဓမ္မတွေလည်း ကျေးဇူးဆက်ပြီးတာဖြစ်သွားတယ်